ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၌21ရက်2လ2010ခုနှစ်တွင်ဟောကြားတော်မူသောအပေလေးပါးပလာဇာကြီးထဲမှနေကြဥတော်မှာလာတရားတော်ုကျူနာကိုဓမ္မလေးကိုပညာကိုတို့ကိုအာရုံပြုပညာဆရာပြောကြပါဘူး။ဟိုရှမ်းကိုမှာသင်ပါရအောင်အပေါင်းတို့ ပေါက်ပြီးခါသို့တော့သိခပ်ပါအချာဒီမောင်ရတို့ဝိပုရေတို့ဒီဝါချပါရှင်ဘုရားကျေတို့ဟိုညီနဲ့ညီမကြောင်းမှာတို့ကဒီတတိနဲ့ သူ့ဘာလို့မှာလဲနေကြစင်းနေတယ်ညမမတော့တတိနဲ့ကြတဲ့ဘုံနဲ့ပါတာနော်မမကတော့ဘာလို့ရောတတိနဲ့ကြတဲ့ဘုံပါတာလဲလို့ဒါဒီအဲ့အနေကြစင်းမရှိသေးတယ်အဲ့မြေပေါ်ရပြီးတော့လားတော်တော်များများဘယ်လိုဘာမှမထွက်ဘူးလားဘယ်လိုရှိပါလိမ့်ရောမမပါမမပါဒီမှာတော့ငါးပါးတောင်းနေဒီလိုရှိပါပြီ

ဒုတိယမိပုဒ္ဒံဗရဏံကိသောဒုတိယမိဓမ္မံဗရဏံကိသောမိဒုတိယမိသံဃံဗရဏံကိသောမိဒုတိယမိသောတာမိဒုတိယမိသောတာမိဒုတိယမိသောတာမိတာတိယမိပုဒ္ဒံဗရဏံကိသောမိတာတိယမိဓမ္မံဗရဏံကိသောမိတာတိယမိသံဃံဗရဏံကိသောမိတာတိယမိသောတာမိဒုတိယမိသောတာမိ ပါ Amen. ကကိုပြောလို့တော့သက်ပါတစ်ချက်ကြည့်ကြည့်ဒီတော့ဒီတော့လည်းဆက်ကြည့်ပါလေ။ဟုတ်ပါပါဗျာ။အဲတော့ခါလေးစိတ်ကြောက်ဟို။ဒီမှာတော့ဘယ်လိုဆောင်လိုက်တာလဲ။ဟုတ်ပါပါဗျာ။တို့သာတို့ဒီမှာမမရဆရာမမတူရနော်မမတူမမတူပါဘူးဒီကနေ့ဟာ ဆရာလူကြီးကလိလာနဲ့တူတူပဲမှန်ပါဗျာမှန်ပါဗျာဒီလူကြီးကဒီမှန်ပါဗျာမှန်ပါနေနေသင်ကြားမှာတရားမှာသင်ကြားပါရဲ့။ဒီအမှားပါဗျာ။ဒီလူကြီးတခါကြားမှာပဲမှန်ပါဗျာ။အဲတော့တို့တော့ပြောပြောမှာပေါ့မှန်ပါဗျာ။တို့တော့ကတော့အိမ်ပြည့်ကျွာပြည့်ပြီးတော့အပြင်ဖက်လို့ဆိုတာစီဝါချမှန်ပါဗျာ။တို့တော့ရစီဝါက ဒီရွာရဲ့ဖြစ်နေစီရဒီလိုမျိုးဘူးမောင်ပါဘူးဆောင်းပါဘူးဒီတမလေးဒီလိုကြားရဒီလိုတို့ညတို့ဘိုးတို့အဲတို့ပါတော့အပြီးလမ်းတို့မှန်ပါပဲအဲဒီစားကောင်းရာရာအလုံးဟာအပြင်မှာရှိတဲ့အတွက်ကိုယ်စီးပွားနဲ့ပန်းစာရှားခြင်းနဲ့ပုဂ္ဂိုလ်ဟာရွာဆောင်ပြီးတော့အဲဒီအပြင်ဆက်ပြီးတော့ရှားရတယ်မှန်ပါမှန်ပါဆက်တော့မှန်ပါပဲ ဒီလိုမျိုးလေးပြီးမှပါဘူး။ဒီနေ့နေ့ပြန်လို့အဲကိုယ်ဆွာကြတာဒီတော့ကိုယ်ကိုယ်ကလည်းနားမှာပါပဲ။မှန်ပါပါ။မှန်ပါပါ။မှန်ပါပါ။အဲပြန်လာနေမှာကိုယ်လက်ထဲမှာကိုယ်ပပိုင်းထဲမှာကိုယ်ကောင်းထဲမှာဒီစီရင်ရရပါမသွားရင် အိမ်ပြန်ရလို့မမမရပါဘူးမရပါဘူးဘာသာတော့ဆရာတော်ဘုရားကြီးအိမ်ပြန်ရတော့လာပါမလားလိုက်ကြည့်ရအောင်ဒီမှာသူအားရတော့ဒီလိုမျိုးမိမတို့ကလည်းဒီကယူနေတာမိမမဟုတ်ဘူးလားဒီပါဘူးဒီလိုပါဘူးဒီလိုပါဆရာတို့လုံးတပေါ်ဝါရဲ့ မွေးကင်းစားဟာဒီဖက်ပြုတ်ပဲမှန်ပါပါမှန်ပါပါအဲ့ဒါရှင်ရည်တစ်စိတစ်စိတက်လာတယ်တို့ကိုခင်းနဲ့ပြောရင်တော့ကိုယ်စားနာမည်ကတာဟာချမ်းသာရှိမှန်ပါပါမှန်ပါဒီကဘုရားရဲ့ရှိရှိဟောချင်လို့မှန်ပါပါဒီရဲ့ကြောတာအများလေးကိုတစ်ခါတွေ့ပြီးတာပါဆင်းလို့မှန်ပါပါမှန်ပါဆယ်တော့ခင်းရဲ့ချမ်းသာမှုကိုကိုယ်စားနာမှန်ပါပါမှန်ပါပါကိုယ်စားနာမည်တော့ချိုးလိုက်တော့ ဒီတန်ကြရဒီလိုကောင်းနေကြ လုံးကျေပေါ့လားအဲဒီမဲ့ကောက်တဲ့ကောင်တော့ဘုံဘုံဘုံဘုံတော့ငရိုင်းလုံးကျေဘုံပါဘုံပါဘာပဲဖြစ်လို့အဲ့ဒါဘုံတော့ငရိုင်းလုံးကျေလို့ပေါ့ဘုံပါဟုတ်နော်ဒီပေါ်နေစေဆိုရင်တော့ဒီမိတ်ကြီးကြီးတော့ရိုးရိုးလာတယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခုပဲနေရာရောက်နေတဲ့ဟိုဟာဘူးဒီတော့ င်းပြနေပါလေ။ဒီချောက်ရောက်တယ်လို့ဟဲ့အဲ့တော့နေဝင်ကြောင့်မိမမိမပြီးလို့ရှိရင်တို့အောက်ပြောပြောရင်တော့တက်ဆုံးရရပါဘူး။ဟုတ်ပါဗျာ။ဟေးဘာမှဟင် အဲ့လိုချီကုန်တော့ဝင်ပါလေဗျာမှန်ပါဗျာဒီကမင်းမိမနဲ့ပြီးပြည့်မှန်ပါဗျာဒီချေကိုသူစိကမင်းလေးလားရှိကြလားရှိကြပါဗျာရှိကြပါဗျာဒီလိုမျိုးမရှိသေးပါဘူးဒီလိုမျိုးရှိသေးပါဘူးဒီလိုမျိုးရှိသေးပါဘူး ဆုံးမလားတို့တဲ့မေမရရမရှိသေးဘူးပြည်ညာတက်ပြရရပါဘာမှမဟုတ်ဘူးညံနဘာမလားမဘာမဆူလို့မဘာဒီညံနဘာမလားဖြစ်တော်လေတို့ဒီတိုင်းဆိုမမမမ pero te con la vida pues ya jamás era todo tú mi reina fiore mi gloria de la luz မမခုနအချိန်ကုန်တာပြောတာဖြစ်တယ်မမအဲဒီအချိန်ကုန်နိုင်မှာညီဖြည့်ရတဲ့တောင်တောင်ဝဲရတယ်ဘာလို့လဲဒီရောက်ပြီးနေတာဘာလို့လဲ မုန်းလို့ပါဘယ်လိုလဲတော့တတိယပြောသေးတယ်ဟောပါဗျာဒီမှာတော့ပြောပါမှာဟောပါဗျာဒီဘာလို့မျိုးစရာတော်ဘယ်လိုပြောပါလဲတရားရှိတာရဲ့

ဒီလိုညာဖြစ်တာမဖြစ်ဘူးလားဖြစ်ပါပြီဖြစ်လို့ဘယ်လိုလုပ်ချင်လဲဒီလိုမျိုးဖြစ်တာပြမှာမဟုတ်ဘူးခရီးနဲ့ဒီဒီလိုမှရှိလို့လားရှိပါဘူးမမရဘူးမမရဘူးမမဒီမှာလူကိုလည်းတဲ့မိမရတာမရှိသေးဘူးဆိုတက်တော့ကြာတယ်တော်တော်ရပါဗျာဒီမှာမမလာဘူးပြန်လာပါတယ်ဟုတ်လားမမဒီချမ်းမြေနော်မမဘူးလူအပ်ကြီး ဟုတ်လားမှန်ပါဆေလိုတို့ပစ္စည်းကလည်းထဲရှိတော်ရှိတို့တော့တို့အပြင်းပစ္စည်းတွေလာပြီးအဒုပစ္စည်းလဲနေလေဒီမှာမနာပါလားပါမနာပါမမရအပြင်းပစ္စည်းတွေလာမှလည်းအဒုပစ္စည်းလဲနေဟုတ်လားအပြင်းပစ္စည်းမှသာအရင်သားရှိတာလေမမတို့ဒါနာလေးပြီးကြပါ ပြုတဲ့ဒါနမှာရှုမှတ်မှုမပါရင်ပါရမီဒါနမှာမပါဘူး။ဒီလိုဒီလိုကြောင်းသားနေဆိုရင်တော့ဒီလိုလုပ်ပြဒါနမှန်ပါဗျာ။ပါရမီဒါနမဖြစ်ဘူး။မှန်ပါဗျာ။နော်မှန်ပါ။ဉာဏ်နဲ့လုပ်တော့ဆွမ်းတယ်ဆွမ်းတယ်ပါပါမှန်ပါဗျာ။မှန်ပါ။ဟုတ်ပါမှန်ပါ။ဒီဒီလိုလုပ်ရင်ဒီပါမီဒီမှာမှဒီပါမီပါရမီဟိုအတူစာတင်ကြတော့ဟိုဒါတို့ညမှာလည်းကြောတယ် ကုသိုလ်တွေနဲ့အနာထွက်ပါပါဘူးဟုတ်ပါပါအရှုံးကိုပေါ်လာပြီဗျာပရမဏပါဝပါရမီလို့ဆိုတာဟုတ်ပါပါနတ်တဲ့လူကိုတက်ထားဘူးပါရမီလို့ဆိုတာဟုတ်ပါပါနော်မှန်ပါဗျာပရမဏပါဝပါရမီမှန်ပါပြီအဲ့တော့ကုသိုလ်တွေနဲ့အနာထွက်ပါပါရမီမှန်ပါဗျာအဲ့တော့အနာထွက်အောင်လို့ဆိုညာပါမတ်ညာပါမတ်မှန်ပါဗျာမှန်ပါဗျာသူမင်းလုံး ဒီလိုလိုလိုလိုလိုနေနေဒီလိုဒီကမတော်ညာဘယ်လိုလုပ်လို့ဒီလိုတော့ဒီလိုဒီလိုရောတာဘာလို့ညာလို့ပြောဒီဆိုဒီအကြောင်းကြောင့်အများကြီးမှာသူ့လို့ ရှိရောမှန်ပါဒီမှန်ပါစေမှန်ပါဒီနောက်ပြောပြလို့ရပါဘူးဟုတ်ကဲ့မှန်ပါဒီအချိန်ကိုမခမှန်ပါဒီအရင်ကလို့ပြောတာမဟုတ်ဘူးမမနာလို့ပြောတာမှန်ပါဟုတ်နော်မှန်ပါနံပါမတာမီအနာကောင်းမမဒါမှပြုတယ်ညမပါဘူးအမြတ်မထွက်တဲ့ပြင်အရှိန်တော်ဘုံဟောမမပါဗျာဟုတ်နော်မမပါ ဖြစ်မှန်ပါဉာဏ်ထွက်တဲ့ဒီအရှုံးတော်ပေါ်မှာမှန်ပါဒုစာရတော့ပါတော့ဒါနအကြောင်းပြီးကိုပြုတဲ့ဒါနဘူးရဲ့ကိုကြည်ပြီးပါလာမယ်ဖြစ်တဲ့မယ်တမ်းမဲ့မယ်အဲ့ဒါဘုရားရဲ့စကားလုံးကြီးမှန်ပါမြင်ရတာဒီမှန်ပါဒီဟာဟောဥပ္ပိတိဒီဥပ္ပိတိဘုရားတာအာတာရီသတိနံတာဟောဥပ္ပိတိအဲ့ဒါမြင်ရလာတဲ့စိတ်ဖြစ်မှန်ပါဘူးဒီတော့ဒီကြည့်လို့ ကိုယ်ကိုယ်လာတဲ့ပြည်သားတွေကိုကိုယ်ကမှဘုံကြည့်တော့ချိန်တဲ့ပါလာတဲ့စစ်တဲ့တမ်းမဲ့ဖြစ်အဲ့ဒါဥဒုပြုပြုဖြစ်တဲ့အဘုဒုမမမဒီမမဒီလိုညသွားတာရှုပ်သွားတာဘယ်ပါရမီနဲ့ကြောင်းလမ်းဖြစ်ပါဘယ်နဲ့တော့ပါရမီမကမမရှင်မမမပါဘူးနည်းနည်းတော့လုပ်ပါမမမမမရဲ့ ဆက်ဆက်လာဘူးတက္ကဒိဋ္ဌိဥပ္ပဒေမာလူလာပါလားဟုတ်ပါပါဘယ်ပါမာလူလာဒီတော့ဝင်ပိတ်ထားလေးရှိပါပါဘယ်လာဒီလိုဘယ်ပါလာဒီလိုပါမှာဟုတ်လားဒီလိုဘယ်ပါလေးနဲ့အဲဒီငါရဲ့အကြောင်းလေးတဲ့သူရဲ့စိတ်မှာဟုတ်ပါပါဟုတ်နော်ဟုတ်ပါဘယ်လာလာရဲ့ရှိတယ်လားရှိပါဘူးဗျာဟုတ်ပါပါငါရှိလို့ဘယ်လိုလုပ်လဲလားဟုတ်ပါပါဒီနေ့ပြီပါဟုတ်ပါပါ 那个卫生兵在后面追，呃，路边上麻将玩嘛，麻将麻将嘛，伢子嘛嘞，过大街是干嘛呢？天天就跑啊跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑啊跑，跑 တာဒီနေမှာပါတခြားဘူးဆိုတာဒီတော့ဒီတော့ဟာတာဒီတော့ပါနေမှာပါတခြားဘူးအဲကျွန်တော်တို့ဒီသာသနာ့ရေးဒီလိုမျိုးပေါ်ပြီးဘုရားကိုဒီပေါ်ပြီးတာဒီဒီမှာဒီဒီဒီဒီဒီအဲ့တော့ဒီဒီလာဦးဒီဒီကျွန်တော်ကြားလို့လည်းမမလာပါမမလာပါမမလာပါ ဆန်းတော့ဖြစ်နေတဲ့ပုဂ္ဂိုလ်တတိနဲ့ရှိမှမရှိဘူးပြောင်းတော့မလို့ဒီဟာတတိတတိတော့ပါပဲဟောပါရှိပါဘူးတော့ကိုယ်ထင်တယ်ဖြစ်မလာရင်ဒေါနာတာဟောနာတာဟောမှန်ပါဗျာဟုတ်မှန်ပါအဲ့ဒါနဲ့ယူတာတော့အဲ့ဒါရှုံးလို့မှန်ပါရှုံးတော့ပါညကလာရှုံးလို့ရှုံးပါအမြင်နဲ့လို့ရှုံးပါတယ်အဲ့ဒါဒီ ရွာနဲ့ရွာတွေမြတ်တာပါရှိပါသေးတာဒုက္ခကိုစုပါသေးတတိယကျိုးများဝင်ခေါ်ဆိုင်သမားတွေကစုထားတဲ့မျိုးကြီးအမိသာပါလေးတွေနဲ့ညာချိုးအောင်လို့တဲ့အားထုတ်ပါဘူးညာချိုးအောင်လို့ဘုလိုရေးပြီးရဆိုလို့ညာချိုးအောင်လို့ထုတ်ပါဘူး ဒီတော့အတန်ပေါင်းအောင်လုပ်လိုက်တာကြီးစီလို့ပြောပြီးဒီတော့တို့ပြီးရတယ်ဟုတ်လားရှင်းဟုတ်လားဒီလိုလိုတော့လုပ်ကြတယ်ကြတယ်ကြမမတို့လည်းဒီလိုလုပ်တာပါပြောတယ်ဒီလိုပါဟုတ်တယ်အတန်ပေါင်းတာတော့ဟုတ်ပါတယ်ကြီးစီလို့အဲအတန်ပေါင်းတယ်ဆိုရင် သူဟောပေးတယ်အကျိုးပေးတယ်ဆိုရင်ဒီစီကဘာလိုက်ခံမှာမဖြစ်ဘူးဒီလိုဒီလိုတော့ဒီနိုင်မောင်းရဲကိုမြင်လာပြီးဒီမှာတော့အားရပြောတာပြောတာပြောတာဒီကုလူစီကိုကအာရုံနဲ့ဒီလိုတော့မဖြစ်ဘူးဘယ်လိုလုပ်လို့မမလာဘူး သာဒီလူလူဒီဝိတာတော့ကဘာမှမတော့အစ်မလေးကိုပေါ့ဘုရားသာသနာ့ဘုရားဘုရားသာဒီလူလူဒီခုနကပြောတဲ့ဒီဒါနတော်ပြီးပါရမယ်ဒီနဲ့တမ်းနဲ့ငါဘူးတဲ့အတွက်ဘူးရှိမယ်ဟုတ်လားဒီတော့ရကြည့်ကြအောင်ရှိမယ်ဆံမယ်နှလုံးသားဖြစ်မယ်အဲ့ဒီအာယုနဲ့ဆူတဲ့ဒီဒီအကျိုးပေးရင်အဲ့ဒီအာယုနဲ့ချွတ်ချွတ်ပေါ်ရအောင်မပြတ်ပါဘူးဘုရားဒီလိုတာ သူကလေးလာနေပြီ။သူကတော့ဘယ်ကိုခေါ်လာလဲ။ဘာသာနဲ့ရေးတင်အောင်။ဘာသာကိုဆောင်းတော့ဘာလဲ။ဘာမှမဟုတ်ဘူး။မောင်မတိပါနာရတယ်။မောင်မဒီလိုကအာရုံနဲ့သူမှာသွားတော့ချက်တော့ပါဖြစ်။မောင်မအဲ့ဒါကိုပြောနေတယ်။မောင်မကဒီမှာဒီအကျိုးမှမူလေးနဲ့အမှန်နဲ့ချက်သွားလို့ ပါရမီတွေနော်ကျမတို့တို့ပါရမီတွေနော်ပါရမီအမှန်တကယ်နဲ့ပါတော်ကိုဘုရားဝင်နော်ဘုရားဝင်အမှန်တော့အသိဟာညာမယ်လေမှန်ပါပါဘုရားတို့ဒီနေမှာပဲမှန်ပါပါအမှန်တော့အသိဒီညာမယ်မှန်ပါပါဘုရားတို့ဘာညာညာလေးအမှန်တော့အသိမှန်ညာမယ်မှန်ပါပါမှန်ပါပါအမှန်တော့အသိညာပဲအသိဝင်မယ်အသိညာညာမယ်မှန်ပါပါ မှန်ပါဗျာဒီမောင်လေးပြည်လာများမဲ့မှန်ပါဗျာအဲဒီဉာဏ်ကြီးနဲ့ပေါ်တဲ့ပုဂ္ဂိုလ်ကြီးငါဘုရားဟောမလားဘုရားဒီဟောလားဒီဟောလားဒီဟောလားမှန်ပါဗျာမှန်ပါတယ်ဒီဒီကြီးကဒီအကြောင်းကိုမရှိနိုင်ဘူးရှိပါပါ ဘူးနဲ့ကြာထားတဲ့ပစ္စည်းကိုအေးချအောင်လုပ်ဆောင်ရသွားတာကြာတော့ကနာမနဲ့ဒီနဲ့ကြာတော့မဟုတ်ဘူးဒီနဲ့ကြာတော့မမနဲ့ဘူးနဲ့ကြာထားတဲ့ပစ္စည်းကိုဟောအစ်စ်ဟိုအစ်စ်သားပြီးအောင်လုပ်ဆောင်ရမယ်နဲ့အေးတမ်းနဲ့ဖြစ်တဲ့ဟောဒီနာဘက်ကိုယူသွားမမနဲ့မမနဲ့မမနဲ့ဟောကျွေးအဲ့ဒီလိုမျိုးဖြစ် မှန်ပါဗျာမနာဘူးနာဘူးကြောက်တရားဆိုတာအေးလို့ဖြစ်မှန်ပါဗျာဒါကအမြင့်တူမို့ဘူးအေးပါဗျာဒါလည်းတာမင်းတို့ခိုက်ဘူးလားခိုက်ပါဗျာတာသူကြီးမှန်ပါဗျာတာသူကြီးမှန်ပါဗျာဟုတ်ပါမှန်ပါဗျာတာသူကြီးဟာဘုနာတွေအဲတို့ပါတို့ညီနဲ့တို့အတူတူရှိနေနေမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီတို့သားကအဲတို့အဲရှင်ဘုရားတို့ပါတာတဲ့ပုဂ္ဂိုလ်ကြီးပါလိမ့်မယ် ပြည့်စုံတာကိုကာမောပရာပိကိုပြောတာဘုရား။ဒါပြီးနာမောတာမပိကိုသင်သင်ကြားမယ်ကုသိုလ်မမဟုတ်နော်မမဟုတ်နော်ကာမပိရှင်ရဲ့ချက်ပါဘဘကိုကာမပိရှင်ရဲ့ချက်ပါတော့တယောက်တည်းမဟုတ်ဘူးတစ်ခါတော့ကောင်းပြီးတော့သူရဲ့ပုံရဲ့ချက်မှာကာမပိရှင်မမမမဟုတ်နော်မမမမဟုတ်နော်မမဟုတ်နော်အဲ့ဒီကတော့ဒီသူ ကိုဒီနောကံမောပုရိသကိုတောင်းပါဗျာ။ဒါမှမဟုတ်အဲ့ဒီကိုကိုကြွားတယ်ဒီကမ္မဝရဥဒုကာမကုဒုပုံပြမမပါဗျာ။ဒါတော့ကိုပြုတဲ့ဘာမှဒီပြိဿကလူကပုဂ္ဂိုလ်နဲ့ပဲဒီအဲဒီဘာလို့ အလိုကြီးကြီးလို့နေနေကိုယ်ကအချမ်းသာလာလဲကိုယ်လက်သားကိုယ်တရားနေတယ်နော်မှန်ပါပါဒီဆဲတာဒီမှာကာတုံကြီးလေးကိုအဲ့ဒီမှာပုံကြီးနေပါပဲမှန်ပါပါဒီပုံကြီးနေမှာမှန်ပါပါဒီအမှားရသူနာပြီးတော့ဒီသူနာတဲ့နာပြီးတဲ့သူလူနာဘူးနာဘူးတဲ့တက်တာနဲ့ပြီးမှာလားမှန်ပါပါရှုံးသလားများသလားရှုံးပါပါဘုရားတဲ့ဒါနာပြီးအကျိုးတွေသိဖို့တဲ့မှန်ပါပါမှန်ပါပါ ဟုတ်လားမှန်ပါဘူးတာလီကသာသာလေးသာသာလေးဒီဒီကြီးနဲ့ကြီးမခိုင်းတာနဲ့ကိုရတာတင်နေတာချွေးမကနဲ့ဆက်ပြီးကိုယ်ကြီးနာဟုတ်လားဘောပါဘူးဒီကြီးလားဘောပါဘူးဒီကြီးလားဘောပါဘူးဒီကြီးလားဘောပါဘူးဒီကြီးလားဘာမီးဘာမီးနဲ့ဒါတမဲလို့မရဘူးလားမေတ္တာပြုနေတာ ဒီလိုအိတ်တဲ့ဟောနာနေလို့ပါဘယ်လိုလဲဒီဒီအာဒီမာတာဒီမာရှင်မလို့မမပါပါမင်းရှင်ရပါမင်းရှင်ရပါမမပါမင်းရှင်မပေးလို့ရှင်မာတာတစ်ခါမဲ့ရှင်မလားမမညာမင်းရှင်မင်းရှင်ပေးမဝင်ရှင်မာတာတစ်ခါမဟုတ်ပါဘူးဘုရားဘုရားဒီမမညာအာဒီဒီမမညာသူရမမညာမမညာဟုတ်လား

ဘယ်ကိုရေးပြီးတော့ဘာဖြစ်လို့ကြာနိုင်နေတဲ့ဆရာတော်လာရတဲ့ပုံပုံချလို့တော့မှာပါဗျာဟုတ်လို့ဒီတော့ဒီအတူရှိဒီမှာလေတာဖို့နေပြီစီလေတာဖို့ဒီပြီစီမှာပါပါဗျာနော်ပါပါဘုရားမေသူရှိတဲ့ဆရာနဲ့ဟိုကသင်ဒီဘောမှာတော့ဝင်တယ်လို့တာဖို့ကြည့်ကြတော့ ကျိုးပိုင်းလောင်များပေါ်နဲ့ဒီနာတာကျိုးနဲ့ဖိနာဆိုရင်ဘာမှမဟုတ်ဘူး။ဒီကမှာသိရှိပါလေ။ဘာမှမဟုတ်ဘူး။နာတော်ရှိတာပဲ။ဘာမှမဟုတ်ဘူး။ဘာရှိပါလဲ။ဘာမှမဟုတ်ဘူး။ဆက်ပါရှိလို့တို့ဒါနလောက်ကတော့ရှင်ရောက်ပြီရှင်။ဘာမှမဟုတ်ဘူး။ဘာမှမရှိဘူး။ ဟုတ်ပါဘူးဒီသာမန်ဒီလာလေတာရီထိုက်တဲ့ဒီလာပဲဖြစ်စီရှင်လောက်တယ်နော်မှန်ပါဗျာမှန်ပါဗျာမှန်ပါမှန်ပါဒီမှန်ပါဗျာဒါနာပြီးအဒီမှာရှိတဲ့ငါငါဖြစ်စီလို့ထင်တဲ့ဟာကို ဆုံးလို့ဒါပဲရှိသေးမှန်ပါပါကိုကိုယ်တိုင်ကျင့်တာမဟုတ်သေးဘူးဟုတ်ပါဘူးနော်မှန်ပါသီလကတော့ကျင့်လို့ကျင့်ရင်တောင်းပြီးလုံးဝရှိမှန်ပါပါဟုတ်နော်မှန်ပါသီလရဲ့တောင်းတာကိုယ်နဲ့ရုပ်နဲ့မဟုတ်ဘူးလားမှန်ပါပါကိုယ်နဲ့လုံးနဲ့တောင်းပြီးတော့ပဲရှိတာမှန်ပါဟုတ်ပါမှန်ပါဥပ္ပေဝိညာဉ်လို့ရှိရင်ဥပ္ပေနဲ့အာရုံကိုမတက်လို့ရှိရင်အဲဒီကမသိစေနိုင်ဘူးမှန်ပါတို့ဒီကမဖြစ်ဘူးမှန်ပါဘူးဥပ္ပေကမနောဥဒ္ဒါဝိဝါဒ မှန်ပါပါမှန်ပါကျိုးနာကမနောကျိုးနာမနောပါမှန်ပါမှန်ပါဒီလိုဒီလာရီနာပါယူယူရှစ်ပါယူယူကိုယ်ဝတ်ပါယူဒီလိုဆောင်ရဖြစ်မှန်ပါနာမမရှိဘူးမှန်ပါမှန်ပါဒီလာရီကိုတတိနဲ့ပေါ့အာယုံလို့အောင်ဆောင်မှုဥပ္ပါမှန်ပါပါဟုတ်ပါဘူး။အာယုံလို့အောင်ဆောင်မှုဥပ္ပါမှန်ပါပါဟုတ်ပါဘူး။ဒီလိုသူ့ကိုယ်တိုင် စိတ်ကူချက်ဘာလို့ပါအဲ့ဒါဘာကြောင့်လဲအဲ့ဒါကိုဒီလိုဘာလို့ပါတာလဲအဲ့ဒါကိုစိတ်ကူတာတော့ဘူး ချင်းလေးဒီလိုဒီလိုဟောဆောင်းတာပါဆရာကဆရာကဒါမျိုးဘူးလားအဲ့ဒါကြောင့်ကြိုက်ဘူးလားကြောက်တယ်ကြောက်တယ်ကြောက်တယ်ကြောက်တယ်ကြောက်တယ်ကြောက်တယ်ဘာကြိုက်တာဘူးလားဟုတ်နော်ဆဲတော့သူ့တဲ့ကိုစေတနာနဲ့လောက်တာမှမလားကြိုက်ဘူးလားမကြိုက်ဘူးမှန်ပါဗျာဟုတ်ပါဗျာဟုတ်ပါဗျာဟုတ်ပါဗျာဟုတ်ပါဗျာ သူ့ရဲ့တာကြီးလူလူချင်းလူလာပြီးချက်ပြီးချက်ပြီးလို့ရှိရှိတာပေါ့မမဒါသူကြောင့်မဟုတ်ဒီဒီတာပါမမဒါကြောင့်မဟုတ်ခဲ့ပါဟုတ်ပါဒီနာပစ္စည်းကိုချက်ပြီးပြီးသူ့ဒီလိုအောင်လေမမအဲ့တော့ကြိုက်လို့ခိုးရဆိုရင်ဒါသူ့ပါမဟုတ်ပါဘူးတစ်ဖက်ရောက်သွားပြီနော်တစ်ဖက်ရောက်သွားဒီချင်းလေးကို ကြိုက်လို့တော့မဟုတ်ချက်ပြီးတက်ပြီးတော့မကြိုက်ဘူးသူ့တက်တည်းရခံပြောတာပဲမှန်ပါပါဟုတ်နော်မှန်ပါပါဟုတ်နော်တန်တဲ့ဓမ္မမူလဲတွေ့ပြီးတော့တယ်ယူဟိုလိုစောပါတာရှိလို့ဖြစ်လို့ရပြီးပဲရှိပါမှန်ပါပါဘူးဒါမှမဟုတ်မှန်ပါပါဟုတ်နော်မှန်ပါပါအေးဟောတော့ ကြိုက်လို့နေလိုက်တာရှိသလိုမကြိုက်လို့နေဆိုရတာလည်းရှိတာပဲရှိတာပါဘုရားဘုရားဘုရားလည်းနာမဘုရားဝါရဘုရားဘုရားဘုရားဟုတ်နော်ဘုရားဒီငါးပါးနဲ့ပြောလို့ရှိရင်ဒီဒီရဲ့ပေါ့တယ်ပြောပါခြင်းလို့ပေါ့ပေါ့ပါခြင်းလို့ပေါ့တယ်ဒီမှာဒီမှာဒီရဲ့ဒီစားတော့လိုက်တဲ့ဟိုရဲ့ကတော့ပါလို့ဟိုလူစိတ်60ချင်း လူတွေပါပြီမှန်ပါတယ်နော်မှန်ပါတယ်ဒါမို့ညီမမှန်ပါတယ်ညီကမင်းမတဲ့မှန်ပါတယ်အရေးတော့ရပါကောင်းတာဆိုတော့သူသူပြီးတော့ဟုတ်နော်မှန်ပါတယ်ဒီလိုရှိမရှိသူပြီးဒီမှာလည်းမမပြပါသူပြီးဟုတ်နော်ဒီတော့အာနာတို့မပြောရဲကြောက်လို့မပြောရဲသူစေရစိတ်တင်အောင်မအဲတော့ ဟုတ်ပါဘူးဒီကျေးဇူးပြုမှာကိုပတ်ပတ်ထားပဲဗျဟုတ်ပါဘူးဒီဟုတ်နော်ဒါကြတော့ဘောတော်ပါတော့ဒီတော့မကြိုက်တော့တာပဲပြောင်းမှာပေါ့ဟုတ်ပါဘူးတော့ပါရတော့တာကြတော့ဒီဟာလည်းပေါ့အဲဒီလိုခုပါမှန်ပါဘူးခုနကတော့ကြံတဲ့သုံးဖို့ကတော့ကာမိကိစ္စသာရဏညာအောက်မှာနဲ့ ဟိုလေးပါလို့ပုံတုံးကြားတာမျိုးကမှန်မှန်မှန်ပဲအဲ့ဒါကမေတ္တာအပြမနေရာရဲ့ကြားခံကြီးတဲ့မှန်ပါပဲဒီနာပါပါအပြမကြားခံမှန်ပါပဲဟုတ်နော်မှန်ပါပဲဒီမေတ္တာကြီးတာအပြမရဲ့ကြားခံမှန်ပါပဲအပြမပိခါတို့ပြောမှာဆိုလို့အဲ့ဒီပိခါသုံးဖို့ကိုထပ်ပြီးထားတာအရေးကြီးတာနာပါပဲမှန်ပါနာပါဟာဘူးတွေတဲ့မှန်ပါတို့စာလုံးကြတော့နာပါကတိလာကြီး မှန်ပါဆန္ဒကပြီးပါကလေးမှန်ပါဟုတ်ကျောင်းညံတို့လိုလေဒီသူပါလို့ရတယ်တော့ငယ်လေးကငါးပါးတီလာလေးပြီးပါဗျတီလာလေးပြီးမဟုတ်ဘူးတီလာကြီးဒီလိုသာကြတော့အရိယာကံတအရိယာကိုပတ်သက်တယ်အမှန်ကဘုရားမေတ္တာရှိလားကံဓမ္မကံစာလေးလာတာမှန်ပါဘောဘောကသပင် ကောင်းဘောကသတိပေါက်ကလေးကပီတိကောင်းဘောကပေတော်မှမချဘူးမမမမမကောင်းဘောကသတိချအစီကကရုဏာမေတ္တာဒီလားပေါ်လာပြီးဒီနေ့ဆောင်မမကောင်းဘောကသူဒီလို့ဟုတ်တော့မမကောင်းဘောကအစီအမံကြောက်အောင်သိကြရတာဟုတ်တာလား ပေတော့ချုပ်တော့မရှိပါဘူးဟင်ဘုရှိကြည့်လူပြာဖြစ်ဖြစ်အရှိကြောက်ရှိပူတိုင်းဘယ်သူမှမချုပ်ဘူးမရှိပါဘူးအဲ့ဒီတိုင်းဒီမှာပါပဲအမြဲကိုဝတ်ထားမှန်ပါဗျာအော်ကရုဏာမလေးကတိလာခေါ်တယ်မှန်ပါဗျာမြေပြတိလာလေးလာတိလာကြီးလာတိလာဘယ်ပြောမှာကိုယ်ကဒီဘာဒီမောမှာလာရှိပါဘူးဝတ်ချက်ပါကတိလာလေးတိလာလေးပြောတော့ပြော ဟိဟိုဟိုရောက်ပြီးတော့ဒီလိုတော့မပြောဘူးဟိုတော့ဒီတော့ဒီကြီးကြီးကြီးနေမယ်ဒီကြီးကြီးကြီးဆောင်ပဲပေါက်ပါပြီဒီလိုဒီလိုပြောရအောင်ပဲဒီတို့ဒီကပဲဟုတ်ပါဘူးတို့ဒီရှိပါလို့ပြောလို့စပါးရပါရမီတက်တူတော့မြင်မှောက်ပြီပါမှန်ပါဗျာဒီမှန်ပါ ပါဝင်တဲ့ပုံလေးမှန်ပါဗျာဒီမှာမျိုးမောင်ဒီလာပါလားမှန်ပါဟုတ်လားမှန်ပါအဲ့တော့ဒီဟာတွေနဲ့တို့စုတာမှသူကရွှေလောက်ပဲရှိမလို့မှန်ပါဗျာဟင်မှန်ပါဒါတော့သူခုနဆိုတဲ့အာယုအန္တရဏဘုရားမှာမှန်ပါဗျာဒီလာရတဲ့အပမာဒတတိနဲ့ဆိုတဲ့ဘုမျိုးပြရမှန်ပါဗျာဒီဘယ်လိုဘုရားမှာအာယုလုံးမှာမဟုတ်လားမှန်ပါဒီတိုင်းတော့မလုံးနိုင်မလုံးနိုင်ဘူးအာယုလုံးမှာ ဒီလိုရောက်အာယုံလုံးလို့စိတ်အတွေးမပေါ်တော့ဘူးဟုတ်နော်အာယုံတော့ဘူးစိတ်မလိုက်တော့ဘူးဆရာတကားကတတိလေးဆောက်ထားလို့ဥပုပ်ဆောက်တဲ့ပုဂ္ဂိုလ်ဟာကိရတာလုံးလုံးလုံးဟုတ်ပါဘူးကိုယ်နဲ့လို့ကျိုးသားဖို့လူသေးလားအဲ့လိုလေးလုံလာပါဒီကကြောက်ကြက်ပြီမှန်ပါတယ်ဟင်ကျိုးသားသေးလားဒီမှန်ပါတယ်သူပြောနေကြဆိုရင်ကိလာကကိုယ်နဲ့လို့လေတာဘာလို့ကိုလူတို့ပြည့်လဲတာအိမ်ဆိုင် လုံးနေပြီလားရတယ်မှန်ပါဘူးခေကျော်လူကိုလည်းတော့မလုပ်တော့ဘာမှမလုပ်တော့ အဲ့ဒီကြီးတွေဒီကောင်များများရတယ်ဒါကြီးအိမ်ကအိမ်ပါပဲဘယ်လိုများပြောရင်တိုင်းအိမ်ပါပဲဟုတ်ဟုတ်ဒီမှာတော့ရပါပဲဘယ်လိုတော့ဘူးဒီဒီဥပ္ပပါမတို့ကတန်တရားမှာပေါ့ဟုတ်ပါတော့เนาะအဲ့တော့တို့ ဒီဒီလာတော့နေတာလေချွေလေးရှိသေးတယ်မှန်ပါဘူးဟုတ်ကဲ့မှန်ပါတယ်သမထနဲ့ကိုယ်စိတ်ကိုကုနာဥပုသောင်းနဲ့သမထထူတော်မှာမှန်ပါဗျာဘာဝနာတဲမှာသမထဘာဝနာနဲ့ဥပဒနာဘာဝနာနဲ့မရှိရဘူးမှန်ပါပါသမထဘောဘာဝနာကစိတ်ကြည်ကြအောင်လုပ်မှန်ပါဗျာအတွေးလုံးလုံးအောင်မှန်ပါတယ်ဗျာလူစိတ်ကြည်သက်သက်ဖြစ်အောင်မှန်ပါဗျာဒီစိတ်နဲ့ညီနေရောညီနေတဲ့တို့ကလူစိတ်ကြည်ဖြစ်အောင် မှန်ပါဘူးမပါစီရဟုတ်မှန်ပါဗျာဟုတ်နော်မှန်ပါအဲ့ဒီတွေ့တို့သမထဆိုတော်ရစီမှန်ပါအဲ့ဒါစိတ်ကြီးစင်ကြေဖို့မတွေးဘူးများအကြောင်းမတွေးမိဖို့ပါရင်တော့ကိုလိုက်ပြီးမတွေးမိဖို့မလိုက်စားမိဖို့အဲ့ဒီလိုလုပ်ပါမှန်ပါပါဟုတ်နော်မှန်ပါဗျာဒီမှန်ပါသမထမှန်ပါတဲ့တို့စင်လောက်ပဲရှိဦးမှာမှန်ပါဟုတ်နော်မှန်ပါဝိပဿနာဆင်းဆင်းနဲ့မဲ့ကိုကြည့်ရောက်မှပရမညာဖြစ်မှာ ကမ္မပါဗျာဟင်ကမ္မဒါပဲအဲ့ဒီဘယ်လာပါလဲတို့မရှိဖူချိဝင်မှချင်းတယ်မှန်ပါဗျာမရှိဖူချိဝင်တဲ့ပုဂ္ဂိုလ်ဒီနောက်ပြောင်းအောင်လားတံပေါ်ဒီပရာဝင်တော့အထက်ပါစေတော့မှန်ပါမှန်ပါအောက်ကိုပြောင်းအောင်လားတံပေါ်ကူမှန်ပါအောက်လည်းပြောင်းတော့နောက်လည်းပြောင်းတော့မှန်ပါဗျာဟုတ်နော်မှန်ပါဗျာပါပါတံပေါ်ဒီပရာဝင်တော့သူအထက်ထက်ပါစေတော့ဟုတ်မှန်ပါဟုတ်နော်အခုစင်တာမရှိဘူးမှန်ပါဗျာ ဆရာဝေတော့ပရမညာမှာအရေးဝင်အယောင်တက်ပြီးဒီဘုမမကွဲတယ်လို့လေအဲဒါမှအတွင်းဖြစ်စီတဲ့ကြမှန်ပါဗျာရပါလားအတွင်းဖြစ်စီမှန်ပါဗျာဒီကိစ္စမရဘူးဒီလိုတော့မလားဒီဟိုဟာဒီပါမယ်ဟိုဟာရပြီလေစကားရတယ်လေဒီတော့ဒီလိုရပါ ရေတိနေလို့ရမှာဗျာ။ရပါပါဗျာ။ဟုတ်ပါပါဗျာ။ဟင်မှန်ပါဗျာ။အဲ့တော့ဒီနေနာမျိုးကြီးမှန်ပါဗျာ။ဟင်မှန်ပါ။သမင်းဝီအိမ်ကြားမှာဗျာ။ဟုတ်ပါဗျာ။ဟုတ်ဗျာ။မှန်ပါဗျာ။သင်ကြားရမှာမှန်ပါ။အဲ့တော့တို့ဒီနေမျိုးဟုတ်ဟုတ်ပြန်လာတဲ့အေးပြန်လာတဲ့ဘူးပဲ။တို့ပါတော့အဲတို့ဘာလို့မပြီးွားပြန်ပြီးွားပြန်ပြောရမလဲ။ဟုတ်ပါဗျာ။ဟုတ်နော်။ပြီးွားပြန်တိုင်းပြောပါ မှန်ပါဗျာပြီးသွားပါကာကကိုအိမ်တဲ့အိမ်မှန်ပါဗျာနေရာနဲ့မချဟိုဘက်မှာတတိမရှိတဲ့ပုဂ္ဂိုလ်များကိုငြင်းနဲ့သွားတဲ့ပုဂ္ဂိုလ်များတို့သွားရမယ်နေရာကပေပြီးဘုံမှန်ပါဗျာမှန်ပါဗျာဟင်မှန်ပါဗျာဟင်မှန်ပါဗျာပမာဒတသတ္တရောပါယတကတိယပရိတာဘောသာတတိမရှိတဲ့ပုဂ္ဂိုလ်တို့ခုနတို့ပြောတဲ့စကားအတိုင်းဆိုတော့ဉာဏ်နဲ့ အလုံးလုံးတဲ့ပုဂ္ဂိုလ်များဟာအပေလေးပုံဟာကိုယ်အိမ်နဲ့ဘာမှမထူးဘူးဘယ်လိုမှမမှန်ကိုယ်အိမ်ကအချင်းလူနေနေတာမဟုတ်ဘူးလားမှန်ပါပါဒီနာကြီးလို့ရှိသလားရှိပါပါဒီလူလို့ရှိပါပါတိုက်တဲ့ရှိဘူးမှန်ပါပါဒီစီမရှိသေးလို့မရှိဘူးရှိလို့နေတယ်လို့မှန်ပါဟုတ်နော်မှန်ပါပဲအဲ့ဒါကိုအဲ့ဒါကိုဟုတ်နော်ပြီးတော့တို့ ဘဝဒီနဲ့လိုက်တွေ့လို့ရှိနေတယ်တို့တရိစ္ဆာန်ဘဝလည်းမြင်နေကြီးတဲ့ပါလူဘဝမှာလည်းမြင်နေသွားတာများဟုတ်နော်မှန်ပါရဲ့ဒီမှန်ပါခန္ဓာဒီဆောက်ထားတဲ့တဲမှာကူကတို့ဘာလို့ပညာပါနေတာကိုဗျမှန်ပါမှန်ပါအဲ့ဒီခန္ဓာဒီဆောက်ထားတဲ့ဒါကတော့အပြီးဓမ္မစကားတွေကဘုံလုံးတော့ကျွမ်းကျင်ခြင်းပါကျွမ်းကျင်မှာပါမှန်ပါဒီပညာသမားစိတ်တိတ်ဆက်လေး ဟိုစိတ်ကိုကြိုးကြိမ်နေအင်ညာဓမ္မစိတ်တိဆက်သုံးလုံးဆိုခန္ဓာမူဖြစ်နေတာမှန်ပါပါဟုတ်နော်ဟုတ်နော်အဲ့ဒီမှာအာဟုလိုစိတ်တိဆက်လေးလို့ပြောပြတာအာဟုလိုဖြစ်အောင်စိတ်ကိုခိုက်စားတယ်တရားတွေပေါ့မှန်ပါပါအဲ့ဒါကတို့ဓာတ်ကိုမြင်မြင်ဖြစ်နေတာပါ အဲ့ဒီဒီနေ့ခန္ဓာနဲ့ပေါ်မှာလေဟုတ်ပါဘူးဟုတ်ပါဘူးခန္ဓာမှာပါလေဒီနေ့ခန္ဓာနဲ့သူတို့တွေ့တယ်ကြာတာသူတို့ဒီလိုတော့တာပြီးတော့လေသာပါပဲလိုက်ရှာပြီးတော့ကြိုက်ကြိုက်လိုလိုက်နဲ့မကြိုက်မကြိုက်လိုတိုက်နဲ့မသိမသိဘလိုနည်းနဲ့ဒါနဲ့သွားနေတာဟုတ်ပါဘူးဒီဒီပေါ်လာလိုက်ဒီအားနဲ့သွားတော့များနော်မှန်ပါဗျာနဲ့သွားတော့များနော်မှန်ပါဗျာဒီဆရာကောင်းနဲ့တွေ့မှဒီဘုရားသာသနာနဲ့ကြုံမှ တို့ဘုသူရောကောင်းရဲ့တွေ့မှာသောတကတိတသိဆိုတဲ့25လုံးကတာတို့တတိတို့ဟီရီတို့ဥတ္တပါတို့ပါလေမမမမဒီကနာရနောဆိုမဲ့ကိုလေးပါကြည့်ပေါ်လားမမဒီမမဟုတ်တော့မမဒီအဲ့ဒီသောတကတိတသိဆိုတာက တို့လူတွေရှိရလားငါမပါမရှိနိုင်ဘူးငါမပါဘူးငါအားအဲ့ဒီဒီဒီလူဆက်ပြီးခိုင်းတာလုံးဝမှာလုံးဝမှာငါမမတော့ပေါ်လာပြီးဒီ25လုံးခိုင်းတဲ့လုံးဝမှာလုံးဝမှာဟုတ်ပြမမရဲ့မမရဲ့တို့ဒီခုပဲနေလို့ဒီခိုင်းတာလုပ်ခဲ့သလားငါခိုင်းတာလုပ်တာဒီခိုင်းတာလုပ်တာဒီခိုင်းတာလုပ်တာဘောတော့ကဒီခိုင်းတာဘောတော့ကဒီခိုင်းတာဟင်ဟင် ဖြစ်နေတယ်ဒီလိုပါလေဆက်သွားကြပါဘူးကိုပါလို့ကိုတရားလုံးကြတော့မတရားဖြစ်ပေါ်ပါလေတရားလုံးလို့ဒီမတရားဖြစ်တော့ဘာမှမတတ်ဘူးဘုမကြီးကလည်းကားတော်ပဲလေဘုရားမတရားဖြစ်တာတော့မဟုတ်လားမမဟင်မမဟင်မမဟင်အဲ့ဒီတော့မတရားတော့မတရားတော့ဘာတော့မ မှန်ပါမှန်ပါသူ့ဝင်နေလို့ခံတာမှန်ပါသိရှိပါမှန်ပါမှန်ပါငွေတွေကဖေးသားပြီးညာပါလားညာပါမှန်ပါအဲဒီတော့နှစ်ဖေးပြီးညာပါလားညာပါမှန်ပါအော်ဒီကူတဲ့မစေတော့ဘူးပဲဘာလို့လဲချစ်စီကိုကို是是不多，这是要的。 ဟင်သိရအောင်မလားဘောဝမနာမချင်းပါဝင်ကမရမချင်းခင်ဗျားတို့မြန်တော့ဘယ်သူမှမကြောက်ဘူးမှန်ပါပါတို့ပါဒီကပစလို့ရင်းမြူကလားပြောတာအဖေနဲ့အမေကျွန်တော်တို့ဆော်လုံးလို့တို့ဖေနဲ့မိမိဟာတော့အတက်ကြီးလေးပြည့်စုံနေဟုတ်တယ် မှန်ပါပြီမှန်ပါပြီမှန်ပါပြီအဲညမပါသွားပါပဲမှန်ပါပြီဒီလေတော့မှန်ပါတစ်စလုံးနေရပါပဲမှန်ပါဟုတ်နော်တစ်စလုံးနေရလာပြီဆိုလို့နောက်တော့ကဖြစ်ခဲ့တဲ့ဘဝနေတာဟောအဲ့တော့ဒီမှာဦးစီးတာကကြိုက်တာရေမကြိုက်တာရေမသိတာရေကြိုက်တာကသိတာမကြိုက်တာကဉာဏ်ရေမသိတာကသတိ ဒါတော့ဘူအပေလေးကိုကိုယ်အိမ်ဟုတ်မဟုတ်ဟုတ်ပါဘူးဒီဒီမသွားပါဘူးကိုယ်အိမ်ရဲ့အဲ့ဒီအိမ်ကတေးဘုရားအိမ်ကြီးရောက်တယ်ဒီပါအိမ်ကြီးကြီးနဲ့ငွေကြီးတွေနဲ့တပည့်ကိုအဲ့လောက်ဘလောက်ကြီးလဲရှင်တော့ အတူဆောက်ပါလေဒီစီရတဲ့တော့မဟုတ်ဘူးတော့ဒီမဲ့ပြောလေမဲ့ကမှလို့ဘာလာတယ်ပြောလေမဲ့ကမှမဟုတ်ဘူးဟုတ်လားဘုန်းကြီးကပုံလို့ပါပြောတာခဏလေးပြုတ်သွားတာအဲ့ဒီအောက်တုံးကိုမများတယ်မှန်ပါပါဟင်မှန်ပါဟုတ်နော်မှန်ပါအောက်တုံးကိုမများတယ်မှန်ပါဟုတ်နော်ဒါမှမဟုတ်စိတ္တရတယ်စိတ္တမှာ မှန်ပါလားဒါကတော့ဓမ္မရတာပေါ်ပါတယ်တရားသဖြင့်ကြားတဲ့ဖြစ်စီနဲ့ဟုတ်ပါဘူး။ဒါဆိုရင်ဘုလိုတို့ပါရမီဖြစ်တဲ့ဒါနမျိုးဖြစ်ပါလေ။ဟုတ်ပါဘူး။ဟုတ်လေဘုလိုယူနေယူနေဝင်နေတို့ပြည်လာကနာမျိုးတို့ယူပြီးယူလို့ပြောတဲ့ဒါနမျိုးပေါ့။မှန်ပါဘူး။ဒါတော့ဒါဒီလာတာမှာငါကြည့်ရောက်။မှန်ပါဘူး။မှန်ပါဘူး။ငါကြည့်ရောက်။ငါကြည့်ရောက်နေရတဲ့ဒါအဆူထား။မှန်ပါဘူး။တို့သာကတော့ဘာလို့ ဟိုတော့မျိုးတော့စဉ်းစားစဉ်းစားသူတော့တော့ကောင်းပြီပါရှိပါရဲ့ရှိပါရဲ့ရှိပါရဲ့။ငါဒီမမရဲ့ဒီမမကျူးပါလိငါတို့ရဲ့ဒီတော့အာရုံကောင်ပဲ။ဘုရားတစ်ခါကမိကြပြီးတော့ဒီလာမှုပြီးတော့လေ။ဟုတ်ပါပါ။ဒါပေမဲ့ဒီကလည်းဒီဘက်ကိုကြောင်းလာတယ်ကွာလို့လေ။အဲ့ဒီလိုကြီးတဲ့ကြာသွားလာမှုမှန်ပါပါ။အဲ့ဒီသလုံးကြီးတဲ့ကြာတဲ့ခက်ကမှာ ဆက်နိုင်ကောဆက်နိုင်လေဆက်နိုင်ပါပါတယ်။နတ်ပြည်ရောက်သူကမချစ်တော့ပဲရှိတယ်လို့သာဟုတ်ပြီ။မှန်ပါတယ်။ဟုတ်နော်မှန်ပါတယ်။မှန်ပါတယ်။ဟုတ်နော်မချစ်တော့ပြည်လေရှိတယ်အာဘောတခါကကိစ္စတိတော့ဘာတို့တို့ဟိုဟိုရထမ်းဓမ္မတွေခေါ်တဲ့တရားမှန်ပါဗျာဟုတ်နော်မှန်ပါဗျာဒီရထမ်းဓမ္မတွေခေါ်တဲ့တရားဒီခရာမှန်ပါဗျာအာဘောတခါကကိစ္စတိတော့မှန်ပါဗျာ ဟင်အဲတို့ကခုနကအဲကြိုက်တာမကြိုက်တာမသိတာဟုတ်နော်အဲဒီမှာငါဘူးလားဘူးပထမပိုက်ွက်ွက်တင်လိုက်တာပဲမှန်ပါတယ်သူကသူဖြစ်နေတဲ့ခန္ဓာကိုယ်ကငါဘူးလို့ဒါသိပိုက်လိုက်တာပိုက်ွက်ခြင်းမဟုတ်ဘူးလားမှန်ပါတယ်ဒါတော့ဟိုမှာပါဠိရှိသေးတယ် သိပိုက်တာမဟုတ်ဘူးလားနာမနာသိချင်းနဲ့ပိုက်ွက်တစ်ွက်အဲလိုနဲ့အဲဟောဟောသမီးဟောဒီပိုက်ွက်ဒီနှစ်ွက်တော့တော့ဟောတာဟောသမီးပိုက်ွက်ဒီနှစ်ွက်တော့ဒီလိုလိုဒီလိုပုံကလာအဲဒီကဟိုကလေးကိုငါသမီးကိုဟိုဟိုပဲလိုက်ငါလည်းအမှန်ဘာဟုတ်တော့ဘာဟုတ်ဒီဟုတ်ရဒီပုံကလာကိုကိုကိုကိုပြီးပါလို့ဘာသာပါကြီးငါဦးလေးတိုက်တော့ရှိနေတယ် ဟင်အဲဒီမှာခုနပြောတဲ့ခင်မူစိတ်မပါနိုင်ဘူးလားပါပါဘူးကြောက်တော့အာရုံအာရိယဒေါသစိတ်ပါပါဘူးတာမန်ဒီမှာတာမန်ဒီတော့ပါပါဘူးဒီဇာခနာလို့စိတ်မှန်ပါလားဟောဒီတိုက်ပွဲကဖြစ်ပြီးသားမှန်ပါလား မှန်ပါတယ်ဗျာအဲဒီခုနကပိုက်ကူနဲ့ခုနကဟိုကောင်းနေပိုက်ကူနဲ့ဒီကောင်တွေသလူတွေရနေတဲ့ငှက်ကမှထိုက်နိုင်အောင်လုပ်နေအောင်မှန်ပါကျုပ်တို့မထွက်နိုင်ဘူးမှန်ပါထွက်ပြီးမှမလားဗျာကျိုးစားပါအဲတော့ဘယ်နေလို့ဟိုနတ်ကြီးကြီးတာဘာပတိတာဘုရားတိတာဘုရားကြောက်တယ် တို့ရဆိုင်တော့ဒီဒီတို့ဒီဒီဒါကောင်ဒီမှာလို့ချက်မပြီးဒီကျွန်တော်တို့လည်းပဲလို့တော့တော့ဟုတ်တော့ဟင်ဟင်ဂျမခေါ်လို့သာသာကောင်းပါသာတော့တော့ပါလာနဲ့မမလေးသာကောင်းပါပထမဇာတိပထမဇာဘုဒုတိယဇာဘုသူဇာအင်နာတိုင်း သံလက္ခဏာတွေအကောင်းမှရောက်တာဒီနေ့ဒီသံပြင်းတဲ့ဒီမှာဘာမှမလုပ်ရဲဟိုညင်းကိုဇောင်းနဲ့ပုံပါလားမမပါနာမဘင်းခံနဲ့ပုံလားမမပါတပ္ပတာဘာဝနာနဲ့လေမမပါအဲတော့ဒီသဝရအောင်ကဒုက္ခကိုပြီးလားအဲ့ဒီမှာဦးနေလို့နေပေါ့ဒီလိုမှမသက်ဆိုင်ပါတော့ဘူး မဘာဝိတ္တောသမာဓိဒီမျိုးမှာမလုပ်ရဘူး။ကျေဘရိတ္တောသူ။ဒီဒီအဲ့ဒီလာတဲ့ဒီမှာဘူးနေတဲ့ဆင်းရဲမှုဆိုင်ဘုရားကမာလို့လောဘကြီးနဲ့မမရောဘုရားလောဘကြီးနဲ့မမဟုတ်လားမမပြီးတော့ကျိုးတို့ခုဒီကနေ့တွေ့တော့အရိယာဘုံကိုခေါ်တာပေါ့မမတော်တာတရားသံသာကရမ်းတာကိုအရိယာဘုံကိုခေါ်မမလားဟင်မမ ဟုတ်တော့မှန်ပါဘူးသူပါတော့စတုဘုံမိကမေဒီရေးတာကစတုဘုံမိကပါရီတောတာပါတိဟုတ်တခါမင်းဘုံမူစီကြီးစတုဘုံမိကတခါမှန်ပါဘူးဟုတ်တော့မှန်ပါဘူးအဲ့တော့တို့ကတောတာမှာဘုံပေါ်တော့ပြီသားတရားတော်ပါဘောတရားတော်ပါဘောနာတော်ပါဘောတရားတော်ပါဘောနာတော်ပါဘောတရားတော်ပါဘောကျွန်တော်ဓမ္မတို့နဲ့ဘုရားအကြောင်းရအောင်ပါဘုရားမတတ်ရခင်ပါ

ရှိပမာရတသတ္တရောပါရသကတရားပဋိတာပါပါရဲရဲအောင်ဒုလို့မမတို့အိမ်မှာစစ်ဟုတ်ကြဒီဒီဟိုနာဘုံငါမမင်းဒီကိုတော့ရှိရင်ရှိလားတို့ဟာကအိမ်မှာနေတယ်တို့ဒီလိုမှဘုံဒီလိုဒီဒီမမဒါတော့လည်းနေလို့ခေ ပလာပါဒီလိုပလာတော့ပလာတော့ဒီလိုမျိုးပဲဒီလိုပဲတော့ဘာလဲဒီလိုမမရဘူးဒီမမရဘူး အဲလောဘကပြေးတာကိုမှဆိုတော့ပြေးတာမလားတာဒီလိုဆိုတယ်ဒီလိုဆိုတယ်ဟုတ်ကဲ့နော်နော်ဒီစိတ်တိုင်းတို့ကလည်းလူတိုင်းရဲ့တိုင်းမခိုင်စိတ်နဲ့တို့ကလည်းတော့ပါအဲ့ဒါမျိုးပြီးရှာမရဲဘူးမရဲဘူးတော့မရဲပါပါလားဟုတ်ကဲ့ဟုတ်ကြီးကလားပြောပြောဆက်ဆက်ရပါတယ်ဟိုချူးဘယ်လိုလဲ တော်တော်ကြီးပေါ်တယ်ဘယ်တော့ဘူးရှင်းပါပါဘာလို့လဲဘူးလားမမဒီတော့တို့မှာပြင်ရခန္ဓာနဲ့ငြင်းနေသွားတဲ့အတွက်တို့မှာငြင်းပြီးကြားပြီးဆိုတော့လူစိတ်မပါဘူးမမဒီလိုကြီးကျက်ဒီကျက်ပြီးဝဲပြီးအဲ့ဒါမသွားမှန်ပါဘူးဘယ်သူဒီဘယ်ဝါဒီအဲ့ဒီငွေတွေကဒီ တို့သိနေတဲ့အသိဒီအဲ့ဒါမောဟတိခေါ်တာ။လက်ခံပြီးသွားမှာလေဗျာ။ဟုတ်နော်။မှန်ပါဗျာ။ဒီလိုချက်ချက်သွားမှာ။ဟိုလိုဝက်ချက်သွားမှာ။မှန်ပါဗျာ။ဟုတ်နော်။မှန်ပါဗျာ။ဟုတ်နော်။ဒီလိုပဲပေါ့ဟာမှန်ပါအဲ့တော့သူကလည်းတော်တော်လေးအဲ့ဒီဟိုတက်ပြီးဝယ်နေလို့တို့ထားတာမှန်ပါကိုယ်တင်တဲ့ဘုံဘူးသူရှိနေလားရှိပါပါကြည့်နော်တက်ပြီးဝယ်နေဟုတ်ကဲ့ဒီတက်ပြီးဝယ်နေတော့ မပါတဲ့ကယုဂတာလူကစိတ်ကကျဲရဲ့မှန်ပါတယ်တေရီယာကာလာရှိမှန်ပါတယ်လူမစိတော့အဲဝဝစိတ်ကတာလေယုဂတော့လူပဲစိတ်က မဟုတ်ရသူစစ်မှာသူဝဲသူဝဲသူဝဲသူဝဲကျွန်မကျွန်မတို့တို့တို့ဆိုရတော့ဘဝလာမှုသူတို့ဟုတ်တယ်ပြောပါပါမှန်ပြီမှန်ပါပြီဒါမှမင်းဒီမှန်ပါဗျာဟုတ်နော်အဲ့တော့တို့ပဲလေးကိုကိုယ်စီကိုယ်ကလည်းတူတယ်မှန်ပါဗျာကာပါဟုတ်မှန်ပါဗျာဟုတ်နော်အဲ့တော့တို့ကအပယ်လေးပုံ ပြန်ရင်ကလားမပြန်ရင်ဘူးလားမပြန်ရင်ပါဘူးမပြန်ရင်တော့အော်မပြန်ရင်အောင်လုပ်နေတာလားခုပြန်ဖို့လုပ်နေတာလားပြန်ဖို့လုပ်နေတာဟုတ်ပါဘူးမပြန်ရင်မပြန်ဖို့လုပ်ပါမပြန်ရင်ဘူးတဲ့ပြန်ဖို့လုပ်ဘယ်လိုလဲဒီအပြောတော့မပြန်ရင်ဘူးတဲ့ဘယ်လိုပါလဲ ပြောပြအပဲပြန်ဖို့လုပ်တာကအခုတော့ဘယ်လောက်ရှိသွားဖို့အားရအားရဒီမှာဒီလိုနေချောင်းဒီတော့ဘယ်လောက်ဒီတော့ဘယ်လောက်ဒီတော့ဘယ်လောက်တော့ဝီမန်ကြီးဝီမန်ကြီးတွေဒီတော့နေ့တိုင်းမပြောနဲ့လေဘုံတိုင်းပြောပြီးဝီမန်ကြီးပါပြီဝီမန်ကြီးပါမှာ ပဲ့လို့ကြံဖို့လုပ်တာလည်းမဟုတ်လားမှန်ပါပါဗျာကြံပြီးသူ့ကိုဟိုဆောင်းလို့တာမပါဘူးဟုတ်နော်ဆောင်းလို့တာပါဘူးသူ့ကိုလေလူစရာတို့ဘုရားကြီးပြောလို့ဆိုရင်တော့ဟိုဆောင်းလို့ရဖို့လို့တာတော့ ဩကာသတခုလုံးဖျားစီပြင်းလို့ဒီဆရာတော်ဘုရားလေးဒီကြာဖို့လာဖို့တော့စိတ်ကိုသမထစီတော်မှာမလောက်တာတာဩကာသတခုလုံးဖျားစီပြင်းလို့ဒီလိုအပ်နာပဲကိုလက်ကံလက်ကံဒီလက်ကံပဲလို့ဟုတ်ပါဘူးဘာပါလဲဘာပါလဲတော့ဘာပါလဲတော့ပေါ်တော့ဘာပါလဲ အခုကိုတော့ဗျာမှန်ပါသိလို့ပါဗျာမှန်နေလို့ပါဗျာရင်းရင်းပြန်နေတယ်မှန်ပါသိလို့ဗျာအော်ဒီလိုမျိုးမပြီးပေါ်တော့ဘူးဗျာဒါတော့လည်းနေနေလို့နေတာမှန်ပါဗျာအဲ့တော့အိမ်ရောက်ပါလို့ပြီးတာနော်မှန်ပါဗျာဟင်မှန်ပါပြီးတော့ဥစားရဆိုတာဟိုဒါတော့လောက်လောက်ပြောမယ်ပေးတာကိုသူကဆုံးပါလို့ခေါ်မှန်ပါဘယ်လိုလဲဆုံးကြီး ဟုတ်ပါဗျာသေတာကလူတွေကပြီးလိုက်သေတာမှန်ပါဘုမာကအပြီးဆုံးတာသေတာမဟုတ်ဘူးမှန်ပါသေတာကလူတွေကပြီးလိုက်တာမှန်ပါဗျာတို့သာလုံးပါရှိနေပေါ့မှန်ပါဗျာဘုဘူဘူအကြမ်းသားတွေတော့ဖြီးချုပ်ပေါ့ဖြီးချုပ်ပေါ့မှန်ပါဗျာဖြီးချုပ်ဖြီးချုပ်နဲ့လူတွေလာပြီးဆုံးတာကလေးဖြစ်တာမှန်ပါဗျာကလေးဆုံးမှာကာလာဘာကာလာသမီးဖြစ်မှန်ပါကာလာဘာကာလာသမီးဆုံးမှာ တို့ပါလေလူလာတာလူလာလူလာဆုံးမလူကြီးလူကြီးဆုံးမဘိုးဘွားဘူးအဖိုးဘွားကိုဆုံးတော့တော့ပြောပါလေဟုတ်ကဲ့အဲ့ဒါလည်းဆုံးပြီမှန်ပါအဲ့ဒါမျိုးဆုံးပြီဆိုဟုတ်နော်အဲ့တော့ခင်ဗျားတို့ကိုယ်တိုင်လည်းပြောနေတာလေတို့ကြောင်းဘွားဘုံမှာပေါ့ တို့ဘောင်းဘောင်းဘောင်းဘောင်းဆိုဘောင်းဘောင်းတို့ကလာတာဘောင်းဘောင်းဘောင်းတို့ကိုယ်ရဲ့အဲ့ဒီဆုံးတဲ့ဘောင်းကပြောနေတာပဲမသိတာပဲရှိမသိတာပါဆုံးတော့ဆုံးနေတာမှန်ပါဗျာဟင်ဒီလိုတို့အဲ့ဒီရောသွားနေတာပဲပါဗျာဆုံးနေတာဟိုတို့သာလို့ဟိုရှုပ်ွက်တဲ့ရှိလို့ရှင်တော့အဲရှိတော့ဆုံးလိုက်နောက်ကသာဆုံးလိုက်ရှိတော့ဆုံးသွားလိုက်နောက်ကသာဆုံးလိုက်ဟုတ်နော်မှန်ပါဗျာဒါနဲ့သာဆုံးတယ် ကံယုတ်ဒီကံနဲ့သာလို့တဲ့အာယုတ်ဒီစိတ်နဲ့ဥရုယုတ်ဒီဥရုနဲ့အသာယုတ်ဒီသာနဲ့ပုံထုတ်ပြီးလို့ဘုရားနေလို့မမဟုတ်နော်မမကြည်ကြည်ကပြည့်စုံကြည်တဲ့နောင်တော့ကပါထူတာလို့မမဟုတ်နော်မမပြီးတော့ပြီးတယ်မဆုံးသေးတာမဆုံးသေးတာဟုတ်နော်ပြီးတော့ပြီးတယ်မဆုံးသေးတာဟုတ်နော်ဟင်မမဟင်မဆုံးသေးတာ ပါဗျာဟင်အဲ့တော့ဒီအလိုအဲ့လက်သွားပြီးပြေးနေတာပဲဘာလဲပြေးနေတာဘာလဲပြေးနေတာအသိကမရဘူးမရဘူးဒုက္ခကမန်းနေမှန်ပါဟုတ်နော်မှန်ပါဟုတ်နော်မှန်ပါအသိမရဘူးမှန်ပါအသိသွားမရဘူးဒုက္ခမန်းနေမှန်ပါဟုတ်နော်မှန်ပါဟုတ်နော်မှန်ပါဟုတ်ဟုတ်ပြီမောဟာဒီဘယ်တီရီတေတော့နားပါဦးမှန်ပါဟုတ်ဗျာ မှန်ပါတယ်။ဒါနဲ့လူဖြစ်ကျေပုံမှာမှန်ပါတယ်။ဒီကဘုံကနေပြီးတော့မှန်ပါတယ်။ဘုံကနေဘုံကနေမှန်ပါတယ်။ဟုတ်ပါလား။ဟုတ်ပါလား။ဒီဒီတိုင်းရောမင်းရောသူပြောလို့သူအာဒီကမှာကြားရတေကမှာဒီလိုကောင်ကြီးခုံးပြီးတော့ကြားတာပဲဟင်ဒါကမှပြုလို့ဒါတော့ခမကစေမဘုံနဲ့ခိုင်လို့ ယူရတော့မရသေးဘူးကဟိုအောက်ဆက်ဟုတ်ကြဘာဖြစ်လို့ဒီကလေးဟိုကအဲမသေးဘူးအောက်အကြီးအောက်အေးမရတာမနေတာတော့သွားမှုလေဒီမျိုးတွေကြီးတော့ပုတ်တော့တော့တာဟောဟာဘူးကမှလေးဆွဲကဆွဲပါစိတ်ဘယ်လိုအိမ်ပြန်ဒီလိုရမှာဒီလိုကဆွဲပါစိတ်ဘူး လေလေအဲဒီတောင်းကံတောင်းမိသားကမနေတော့တွားပြီးဆုံးပြန်ဒါတော့ဒီတောင်းတောင်းကံနေမောဟိုကြည့်ပြီးကြည့်နှုတ်တာပေါ့ဟာကျိုးတရားမှဒီဆွဲဆွဲမှစိတ်ဒါနဲ့ညီမဟိုအရင်သူလောက်လူလူနာမင်းတွေလေဒီနာတော့မင်းတွေဒီတော့

သိဉာဏ်လေးဒီညာလေးတွေရောမမဒီညာလေးကိုရှင်းတော့မမညာကိုခုနေတဲ့ဘာမှမပါမှန်းသိမမဘာသာတော့မယ်ဘာသာမယ်တော့နော်ဘာသာမယ်အဲ့တော့တော့သာသာတော့မှာမဟုတ်စီးတုံးချက်တော့မမမမနောက်အဲ့ဒီစီးကိုကြော်နိုင်လား မှန်ပါဗျာကျော်နေတဲ့စိတ်ဓာတ်အာရှိမဒီမှာမှန်ပါဟုတ်တော့စိတ်ဓာတ်အာရှိမဟုတ်တော့မှန်ပါအဲတော့ယောဂဒီဟာတော့ဖြင့်ရုပ်စာကိုကျွေးတဲ့အတွက်ကြီးကြီးကြီးကြီးလာတာအခုပဲလေသာသနာ့ကြောင့်မှန်ပါတို့တို့ကစိတ်စာကိုကျွေးပြီးမရှိဘူးမှန်ပါစိတ်ပါကောင်းလို့စိတ်စာကိုတတိလေးလေးပဲမှန်ပါဟုတ်တော့မှန်ပါစိတ်စာကပါဘူးစိတ်စာပါ မှန်ပါစိတ်သာပတိမကျွေးတဲ့အဲ့ဒီစိတ်ကြီးဘယ်တော့မှမရှိဘူးမှန်ပါဟုတ်တော့မှန်ပါဗျာဟင်ကိုစိတ်ကြီးပါဟင်မှန်ပါကြည့်သေးဘူးဗျာနေလို့ပါတော့ဟိုကိုစိတ်အာရုံလေးကိုဒီပါလို့ဟုတ်ပါအာကြည့်ပါဒီလိုကြည့်ပါအာဟိုဒီတော့ ကိုမကြိုက်တဲ့လူတွေမိုက်မလာမှာတယ်ဟုတ်ပါဘူးဟုတ်ပါဘူးကြီးလာတယ်ကြီးလာတယ်နိကြီးလာနိမမနိယောဂတော့ငါတို့ဒီငါတို့ကစိတ်ဓာတ်ကိုကြီးပဲနော်မမနိမမနိမမနိဒီပြောကြဖို့ကိုယ်ကလေးကြီးတော့တောင်းရင်းကြီး လူလူလူလူကတော့သူ့ဘာလို့လဲ။ဆိုင်ပဲလို့ရအောင်။ဟုတ်ကဲ့။ဘာလို့ဟာလို့လဲ။အဲ့ဒါကဘာကြောင့်လဲ။ဘယ်ကတာလဲ။ဘာလို့လဲ။ဒီကိုယ်ကြီးနဲ့ဘာလို့ဒီလိုဖြစ်နေတာလဲ။ဒီကတော့တတိမမ ဒီလိုပါစိတ်သာမမကြည့်လဲမမစိတ်သာသိပါမမမမစိတ်သာတွေးမှစိတ်ကြီးလို့ရှိတယ်မမစိတ်သာတွေးမှစိတ်ကြီးတယ်မမတွေးမှလည်းကြီးလို့ရှိတယ်ဒီလိုကြီးလို့ရှိမှပဲသူစိတ်သာကြီးသွားတယ်မမဘောကတော့ကောင်းတာပဲမတော်ဘူးဆိုးတာလည်းမတော်မှမဟုတ်ဘူးအဲ့ဒါစိတ်ကြီးသမားမှဖြစ်နေတယ် မှန်ပါတယ်အဲ့ဒီစိတ်မျိုးစိတ်ကြီးသမားမှာအဲ့ဒီစီးတိုးချက်ကိုကြော်နိုင်မလို့မှန်ပါတယ်တို့ပတိမရှိတဲ့ပုဂ္ဂိုလ်တိုင်းဝိရဏကအပြစ်ထံနေဟုတ်မှန်ပါတယ်တို့စာရင်းပြောလို့ရှိရင်တော့ရှေ့ဟိုတာဝေဒနာကတိုးတိုးတိုးတိုးသွားတယ်နောက်ကိုပြန်ပြီးခြေစီးပြီးမဟုတ်ဘူးမှန်ပါတယ်အဲ့ဒါပဲဒီနေရာကငါမကြော်နိုင်တော့ဘူးဆိုတော့လူတိုင်းပြီး မှန်ပါတရားဝင်လေးကိုမလို့မှန်ပါတော့မှန်ပါအဲ့ဒီခါမှာသိပြီးလို့မရှိတော့သိမရှိပါတဲ့ပုဂ္ဂိုလ်လက်ချင်းမြင်မြင်ရရသိသိမရှိတဲ့ပုဂ္ဂိုလ်ကငါပြရတော့မဟုတ်ဘူးလို့ကိုမှန်ပါဗျာနော်မှန်ပါဗျာအဲ့တော့ဒီအသေးစိတ်ရှိမှာပါ ရှိပါဟင်မှန်ပါပါဟင်ဒီလိုမလားဒီလိုမလားဒီလိုမလားဟုတ်မင်းလည်းတော့ဒီလိုခေါ်သေးပါဒီလိုတော့မှန်းတယ်ဒီလိုတော့နားပဲပေါ့နားပဲပေါ့တော်တော်ပါပြီ။ကောင်းပါဘူးသူတို့ကတို့ဒီ ဒီဘဝရောက်ဒီဘဝကိုကိုယ်ဒီဘဝရှိပြီးကိုယ်လူမဲ့ဘဝဘဝနိကံတိကဘောတော့ကိုယ်ဒီလိုက်ပြီးမှအဲ့ဒီဘဝလေးယူထားမှန်ပါဘူးကျတဲ့သူ့ဘဝလေးခြေပေါင်းလေးဖြစ်နေပြီဘယ်လိုလဲမှန်ပါဘူးကိုယ်ကကိုယ်လာတော့တက်ပြီးနေကိုယ်ရောဖြစ်ပြီးကိုယ်ရောတယ်ဒီလေကဘဝနိကံတိကဒီဘဝကိုသာယာတမ်းတဲ့ဘောတော့ကိုယ်ကျင်တိုက်ပြီးထားတာမှန်ပါဘူးကိုယ်လူလေးဒီတိုင်းအစံအရီလေးဒီတိုင်းမှန်ပါဘူးအဲ့ဘယ်သူမှမဟုတ်ဘူးမှန်ပါဘူး ဆက်တရားမှမှန်ပြီပြောမလားကြောက်မလားကြောက်ကြောက်လေကြောက်ဟုတ်ပါဘူးကြောက်ခင်ဗျားတို့ရွာလေးရွာတာပါကျုပ်ဒီလာပြီးသူတို့ကလည်းမတရားတဲ့ဒီလိုဆိုလို့ကိုယ်တရားမှပြီဘယ်လိုပြောတော့ကြောက်လားကြောက်ကြောက်လေကြောက်တာဒေါ်လာပြီလားဟုတ်ပါဘူးနော် အမှန်တရားမှန်ရေးတာရေးတာဟေးဘုရားကမှမဟုတ်ဘူးမမပါဘူးဟုတ်နော်ဒါမှမဟုတ်လေဒုတိယကတိဝင်နိုင်ပါဘူးနာမည်သာဘုနဲ့ဆိုရဒုတိယစီမမပါဘူးမမပါဘူးဟုတ်နော်ပေါ်ဒီကြီးလေးမှာ ကျိုးဆောင်ပြီးလုပ်ပေးထားတယ်။ဘာ။ဘာလို့ဒီလိုမှကျိုးဆောင်ပြီးလုပ်ထားတဲ့သမီး။ဘာလို့ရှင်မော။ဘာလို့ရှင်မော။အဲဒီသားနဲ့သမီးကသမီးလာပြီးတော့ညီးကြတော့ဘာလို့သမီးချင်းညီးပါ့ဘူး။မဟုတ်ဘူး။မဟုတ်ဘူး။ ဒီအရေးကြီးကြီးနဲ့မမဒီမမအဲအရေးကြီးကြီးကြီးနဲ့ခုနကဆိုတဲ့ပါရာပီကြီးကြီးနဲ့စိတ်တည်းကြီးကြီးနဲ့တံတဲ့ကြီးကြီးနဲ့အာဟုတူကြီးနဲ့အာဟုတူကြီးမမဆရာမမပဲအဲ့တော့ဆွဲမှာသာတာကြီးမမဒီဟာတိတ်ကလည်းပြီးလို့မရှိဘူးဆိုရင်ခင်ဗျားတို့ဒုတိယပြီကိုကြောနိုင်လို့ပြောမယ်ဘယ်ကြောနိုင်လဲကြောနိုင်တော့ပါ တတိရှိမှကြောင်းလာပါဗျာဟုတ်ပြီကတတိနဲ့ဆက်စုပြီးလုံးမှုခုနကအားကောင်းလုပ်ထားရင်မဟုတ်နိုင်ဘူးမဟုတ်နိုင်ဘူးမတော်နိုင်ဘူးသူ့ကိုဒီထောက်အောင်ထားမှာ စိတ်ဆူပြီးမှုအပေါ်မှာကြီးထွားမှာမဟုတ်ဘူးလားစိတ်ကလည်းနိုင်ရဲ့ဒီအားလို့ဘယ်လိုကြီးထွားမှာလဲမှန်ပါလေမှန်ပါဗျာဟင်မှန်ပါလေတတိနဲ့စီလုံးပြီးထားမှာလေမှန်ပါဒါမှကြီးထွားမှာမဟုတ်ဘူးမှန်ပါဒုတိယစီတို့ဘယ်လိုလုပ်တော့တတိနဲ့ညောင်းတတိနဲ့ညောင်းညာတဲ့ချက်မင်းတတိယဘယ်လိုမှမပြီးတော့ဘူး။ဒါကလည်းရှင်းရတယ်တဲ့ပေါ့။ဘာလို့ဒီတတိယညာလဲကဒုတိယကောင်းပါလဲ။ တော်ကြီးကြီးကိုကိုယ်နဲ့တိတ်ကြည့်တာတိတ်ကြည့်ရတော့တာဒီလိုတိတ်ကြ။ဘုမောသူမောဘောပါ။ဒါတော့ကြီးပြီ။ဘောဘောဘောဘုမောစုဆောင်ရတာလားနေမျိုးမြင်နေပါကြီး။ဘာတော်ကြီးတော်ဒီမှာကြီးကဘုရားဒီဒုတိယပြုကြုံနိုင်မှုခင်းမှန်ပါပါဘုရားဆိုရတာကငွေတွေကပို့တာပါ အဲ့ဒါကြီးကထူတော့ထူပဲအမြင့်ဘလောက်မြင့်လဲအဖိုးရဲ့ဖိုးဘာဘောသမီးဘုံတာဘူးဘောပြည်ဘောကိုရီဘောငါပစ္စည်းလူဖွဲတာမှန်မညာတကုတ်အဲ့ဒါရဲ့စီးဝင်နိုင်ဝင်နိုင်ကြားဝင်ကြားဝင်ရေးမှန်ပါပါဆွဲထားပါလိအာဒါမသိတယ်အဲ့တော့စီးရဲ့ဒုကဘလောက်ကြီးတယ်ကြီးအမြင့်ကဘလောက် 你我讲话，在交际最应该。你嘛，脚就脚站，嘛嘛。会去，会老人家我就出门不坐车，出门要坐公交，出门要坐车。 ဆိုတော့ငါ့မိသားစုနဲ့အဝိဇ္ဇာစိတ်ရောဝင်ခြင်းမှန်ပါပါတို့ကအာဟုစိတ်ရောဝင်ခြင်းမှန်ပါပါဟင်မှန်ပါပါဟင်အဲဘုရားလေးကိုနှလုံးသားလေးတော့ပေါ့နေတယ်အာဟုစိတ်ရှိလာတဲ့ဒီကပိတ်တာမှန်ပါပါဆိုရရရှိမှာရှိမှာမှန်ပါတော့ကံလာရင်ငါ့မိသားစုတောင်းလို့ဆိုလို့ရှိတော့လာတဲ့ဒီကမှန်ပါပါအေးဒီလိုတော့ ဖြစ်မဖြစ်လည်းဘူးတော်တော်တော့ဖြစ်ဒီလိုပါဖြစ်နေတယ်ဒီလိုဆိုမှမဖြစ်နေတယ်တော့ဖြစ်နေတယ်ဟုတ်ပါဘူး။ဒါတော့ဘိုးကြီးကကြောင်လို့ပါဘူးလား။ငွေသားနဲ့ကိုယ်ကိုယ်ကိုယ်ကိုယ်ဖြစ်နေတယ်။ဟုတ်ပါဘူး။ဒီလိုဒီလာနဲ့ပြည်လို့ အဲအေးဆွေးသားဆွေးသမီးတွေနဲ့ဒီလာနေပြီးမလို့လို့ကိုနာပါစရာရောဒိုးလိုက်လို့ဒီလိုဒီလိုဖြစ်နေတာမမကျွတ်ကျွတ်ချင်တာမရှိနိုင်တော့ကိုသားသမီးကြီးကကိုမကြီးလိုလာမို့ကျွတ်ချုပ်သွားတယ်တော်ဘူးလို့မလောင်ဘူးမမရတော်ဘူးဆောင်မယ်ဒီဒီအပြီးကျော်တော့ဆင်း သတ္တိယသီးကလည်းတော့ဝေဒနာသဘောမှန်ပါပါသေလာနည်းရဲ့ဝေဒနာမိသားကိုစီစားမောမှန်ပါပါမှန်ပါအခုလိုဟိုခြေတိုက်ကိုချုပ်ခဲ့တယ်လို့မဟုတ်ဘူးမှန်ပါပါခဲရရှိတဲ့တိုက်ခံတာရှိမှုတစ်ဖက်တစ်ဖက်ကိုပြေအောင်တတ်တတ်မှန်ပါပါဟုတ်ပါသူတိုက်ခံတယ်လို့များတော့အရာဝင်ကြောင်းပါလိမ့်မယ်တိုက်ဖက်ကနိုင်သွားရင်ဒီအခန်းလုံးကပြေးမှတို့ဆုံးတယ် ဟုတ်ပါဘူးအခါဘက်ကမတူသေးရအောင်ဆုံးနေပြီဆိုတော့ဟုတ်ပါဘူးဟုတ်ပါဘူးအခါဘက်ကခုခံအောင်ကောင်းလို့အတိုက်ဘက်ကအားရောဟွာလို့သူမဆုံးဘူးဟုတ်ပါဘူးဟုတ်ပါဘူးဒီလိုတိုင်းရဲ့ဆံတဲ့အပြာမှန်တတ်ကြတာဟုတ်တစ်ဖက်ဘက်ကပေးမှသူဆုံးမှာမမအဲ့ဒီကြောင့်ကြားလို့မခံနိုင်ဘူးလေမမမချစ်ရတော့မမဟင်အဲ့ဒီမချစ်ရတာပါလေ ဒီဝေဒနာကိုဖြစ်ပြမမြင်ရင်တို့မကြောနိုင်ဘူး။မှန်ပါဗျာ။မှန်ပါဗျာ။တို့မမဖြစ်ပြမမြင်မကြောနိုင်ဘူး။မှန်ပါဗျာ။ဒီသူရဲ့အပိုင်းတဲ့ဘလောက်ရှိလို့ရှိတာရဲ့ဖြစ်ပြကိုခွဲပြီးတော့တို့ဟိုကြောင်းလာပြောင်းဟိုဟိုရေခဲဝဲတင်လို့ကေတို့ဒီရေကြီးကိုခွဲပြီးတော့ဒီကိုခွဲသွားတယ်မှန်ပါ။ဒီတော့ဝေဒနာကိုအဲ့လိုခွဲပြီးဖြစ်ပြလို့ဖတ်ပြီးတော့သွားနိုင်တော့ ဒီစီရတဲ့ကြောင်းနိုင်တယ်မှန်ပါပါဒီစီရောကြောင်းနိုင်တဲ့သူတို့စိတ်ဓာတ်အားရှိတာရှိပါရှိပါရှိပါရှိပါတယ်ခင်ဗျာပုဂ္ဂလာရပါခင်ဗျာဒီ ခန္ဓာမှာသုံးပါမလားသစ္စာရဲ့စီးတောင်မကြောနိုင်လေးပါဘုရားသစ္စာရဲ့စီးတောင်မကြောနိုင်လေးပါဘုရားဟုတ်ကလားဘုရားဒီမှာပြေတယ်ဘုရားပါဒီလိုတဲ့ဒီလိုတဲ့ဆမဒီလိုတဲ့ကြောနိုင်မှာသူဥပဒေပြောလို့ဆိုကိုယ်တို့သာသူဆောင်အောင်ကာဓမ္မရှိတဲ့ဘုရားအထုဘုံနဲ့ပါဒီဆန္ဒမှာဒီဘုံနဲ့နောက်ဘုံနဲ့ဓမ္မကပြေကိုယ်တို့ကကိုယ်တို့သာကိုယ်ပါ ဟုတ်ပါဘူးဟုတ်ပါဘူးအဲဒီဘုန်းနဲ့တော့ဘာလို့ကိုယ်ပြင်ကူတာကိုပါရင်ကိုယ်ဒီဌာနပြုတဲ့ဒီလိုက်ပြုတဲ့ဘုံကိုအောက်မြေပြေမှာဒီနာမည်လောမှာပြေချေဘုံကမမမနော်ဟုတ်ပါဘူးဒီဘယ်မှာဒီဒီရဒီဒီရပေရာလေးရှိလိုက်ကတိနိမိတ်ကကောင်းလို့လူနမိတ်နာနမိတ်ရတဲ့ပုဂ္ဂိုလ်ရဲ့ မျက်နှာကြည့်ရင်အိတ်ကျော်ကြီးကိုကျုံကျုံမမမမဟုတ်ဆုံးနော်မမဒီပါလေးအိမ်တို့သမီးတို့သားတို့အဲဒါဒီအဆွေးနဲ့ဒီနေဟုတ်လားမမပြစ်ကြောင်နဲ့တရိစ္ဆာန်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့ နတ်မှာကြောက်ကျိုးကျိုးမှန်ပါတယ်ဟုတ်နော်မှန်ပါတယ်သေရမီရဲ့မကောင်းမှုတွေလုပ်တော့ငရဲနမိတ်ကြီးလည်းပုဂ္ဂိုလ်ရဲ့မျက်နှာပေါ်မဲ့လို့မှန်ပါတယ်ဟုတ်လားမှန်ပါတယ်မှန်ပါတယ်အင်းကြောင့်မျက်နှာပါလာပါမယ် ဒီလာပါဘုရားကျေးဇူးပါဘုရားကျေးဇူးပါအင်းကြံတဲ့ဘာလာတော့မလားမှန်ပါဘူးမြောက်ဝင်နေပြီကြောင့်မြောက်ဝင်နေပြီကြောင့်ခုမှကျူးတော့မှာဘာလို့ဒီပြာကြီးခွဲတော့ဘာလို့ဒီပြာကြီးခွဲတော့ ဒီတက်တော့ရရမှာပါဟုတ်ကလားဗျာမှန်ပါဘူးတက်တော့ရမှာရမှာမှန်ပါပါဗျာဟုတ်ပါဘူးမှန်ပါပါမှန်ပါလို့ဟုတ်တော့မှန်ပါပါဟိုကအချိန်ကလည်းဒေါ်လာပဲသွားမယ်လို့အရွယ်ကလည်းဒေါ်လာပဲလိုက်ရတယ်ဟုတ်ပါဘူးဟိုတတိကလည်းဒေါ်လာပဲအမျိုးပေါ်ပေါင်းနေမှာရမှန်ပါဗျာတက်တော့ရပြီမှန်ပါပါဗျာမှန်ပါဟိုကအချိန်ကတော့နားပါဗျာနားပါအချိန်ကမြင့်တဲ့ရွယ်ရွယ်ကဟောဗျာနားပါဘုရားကနားပါနားပါဘူးမှန်ပါပါဗျာ တိမှန်ပါဗျာယုံကြည်ပြီးရင်ပြောတာပေါ့ဒီလေးမှာသာအရင်ပြောပေါ့မှန်ပါဗျာတိမှန်ပါဗျာတိပြီးပြီးတော့ဘုရားတိလာပါလို့သိတယ်လို့သိတယ်ဘောဘောနေတယ်အဲဒီလိုမျိုးပေါ့ဒီလိုမျိုးနာနာကျင်တဲ့စိတ်ပေါ်တိုင်းရှားတော့အဆုံးမကိုကြားပါမယ်ဗျာဟုတ်ပါမလားဗျာဟင် မှန်ပါပါဗျာဒီနေ့ဘာမှမသိဘူးလေဗျာမှန်ပါပါဗျာအဲတော့ဟိုဒုဝါနဲ့ဆိုပြုံးလုံးလေးတွေတော့မပါဘယ်လိုလုပ်ရှိဒီလိုပြောပါတယ်ဗျာနေလို့ဟုတ်ကဲ့ပါဒီလိုဒုံဒုံတော့တော့ဘာမှသိဘူးလားသူကားပါမှာဒီဒီပြောကြရတော့ဒီပုံညာတော့ဒီမဲ့အားရတဲ့ဟိုမဲ့သူတစ်ချိန်နဲ့ဒီလို မဲတာပါပါတယ်ဗျာမဲတာကညာများမှာလားဟုတ်ပါဘူးဟုတ်ပါဗျာဟုတ်ပါဗျာ တို့အိမ်လာရပါပြီဟုတ်လားလားအိမ်လာရင်တော့ဘာလို့အောင်ကျူတာဘူးတို့တာပြောတာဒီလိုပါဘာလို့တော့မလာတာပြောတာဒီလာနေပါလား ဘူးလေရေကောက်ခိုင်းတာဥမပါဘူးဒီလိုရင်းလာရတော့ဘူးလေအဲဒီကိစ္စကတော့ဘယ်လိုဘယ်လိုဘယ်လိုဘယ်လိုဘယ်လိုဘယ်လိုပါအဲဒါပြီးပါပြီးတော့တယ်ရပြီလေဒီလိုက်တယ်ရပြီဒီလိုတော့ဘယ်လိုလဲဒီလိုပါလား 嗯，回家就回家呗，冒充篮球都要倒伏，别再倒伏，别再倒伏。哈哈 Thank you.